ခရီး29အငယ်1မှ7တတမလပထမနေ့ရ၌ဓမ္မစည်းဝေးခြင်းကို ပြုရမည်လောကီအလုတ်ကိုမလုပ်ရတပိုးမှုတ်ခြင်းကိုပြုရသောနေ့ဖြစ်၏သာရဖျားအဖို့မွေးကြိုင်သော အနက်နှင့်မိရှုရာရစ်ဖို့အသက်ပြိုသော နွားထီးတကောင်တိုးထီးတကောင် အခမ်းမလဲအပြစ်မပါသောတိုးတငယ်ခုနှစ်ကောင်တို့ကို ပူဇော်ရမည်နွားတကောင်တွင် စီရောသောမုံညက်သုံးအောမဲတိုးတကောင်လင်နှစ်အောမဲတိုးတငယ်ခုနှစ်ကောင်စစ်အောင်တကောင်လင်တအောမဲစီနှင့်ဘောဇင်ပူဇော်တကာပြုရမည်အပြစ်ဖြေခြင်းကိုပြုအပ်သောငါအပြစ်ဖြေရရစ်ဖို့စိတ်တငယ်တကောင်ကိုလည်းပူဇော်ရမည်ထိုတို့ထုံးစံရှိသည့်အတိုင်းလဆန်းနေ့မိရှုရရစ်နှင့်သူ၏ဘောဇင်ပူဇော်တကာနေတိုင်းပြုသောမိရှုရရစ်နှင့် သူ၏ဘောဇဉ်ပူဇော်တကားသွန်းလုံးရာပူဇော်တကားမှတပါသာရဖျားအဖို့မွေးကြိမ်သော အနက်နှင့်မိဖြင့်ပြုသောရစ်ပူဇော်တကားကို ပူဇော်ရမည်၎င်းလဓသမနေ့ရက်၌ဓမ္မစည်းဝေးခြင်းကိုပြု၍ချိုးချံစွာကျင့်ရမည်အဘယ်အလုတ်ကိုမျှမလုပ်ရထိုနေ့၌သာရဖျားဖို့မွေးကြိမ်သော အနက်နှင့်မိရှုရာရစ်ဖို့အသက်ပြိုသော နွားထီးတကောင်တိုးထီးတကောင် အခါမလဲအပြစ်မပါသောတိုးတငယ်ခုနှစ်ကောင်တို့ကို ပူဇော်ရမည်နွားတကောင်လင်စီရောသောမုံညက်သုံးအောမဲတိုးတကောင်လင်နှစ်အောမဲတိုးတငယ်ခုနှစ်ကောင်စစ်အောင်တကောင်လင်တအောမဲစီနှင့်ဘောဇင်ပူဇော်တကာပြုရမည်အပြစ်ဖြေရရစ်ဖို့လဲစိတ်တငယ်တကောင်ကို ပူဇော်ရမည်ထိုတို့အပြစ်ဖြေခြင်းဟာအပြစ်ဖြေရရစ် အစဉ်အမြဲပြုသောမိရှုရာရစ်သူ၏ဘောဇဉ်ပူဇော်တကားတွန်းလုံးရာ ပူဇော်တကားမှတပါထပ်၍ပြုရမည်အငယ်၁၂မှ၁၎င်းလ35ရက်နေ့၌ဓမ္မစည်းဝေးခြင်းကို ပြုရမည်လောကီအလုတ်ကိုမလုပ်ဘဲခொနရက်ပတ်လုံးသာရဖျားအဖို့ပွဲခံရမည်ပထမနေ့၌သာရဖျားအဖို့မွေးကြိမ်သောအနက်နှင့် မီးဖြင့်ပြုသော မီးရှို့ရာရစ်ဖို့အသက်ပြိုသော နွားထီး73ကောင်တိုးထီး2ကောင် အခါမလဲအပြစ်မပါသောတိုးတငယ်14ကောင်တို့ကို ပူဇော်ရမည်နွား73ကောင်စေအောင်တကောင်လင်းစီရောသောမုံညက်3အောမဲစီတိုး2ကောင်စေအောင်တကောင်လင်း2အောမဲစီတိုးတငယ်14ကောင်စေအောင်တကောင်လင်းတအောမဲစီနှင့်ဘောဇင်ပူဇော်တကာပြုရမည် အပြစ်ဖြေရာရစ်ဖို့စိတ်တငယ်တကောင်ကို အစဉ်အမြဲပြုသောမိရှုရာရစ်နှင့်ဘောဇင်ပူဇော်တကာတွန်းလောင်းရာပူဇော်တကာမှတပါထပ်၍ပူဇော်ရမည်ဒုတိယနေ့၌အသက်ပြိုသောနွားထီ၁၂ကောင်တိုးထီ၂ကောင် အခါမလဲအပြစ်မပါသောတိုးတငယ်၁၄ကောင်ကို၎င်းတိုးနွားတိုးတငယ်အနည်းအများလိုက်ထုံးစံရှိသည့်အတိုင်းဘောဇင်ပူဇော်တကာ သွန်းလောင်းရာပူဇော်သက္ကာကို၎င်း၊အပြစ်ဖြေရာယဇ်ဘို့ဆိတ်သငယ်တကောင်ကို၎င်း၊အစဉ်အမြဲပြုသောမီးရှို့ရာယဇ်နှင့်ဘောဇဉ်ပူဇော်သက္ကာ၊သွန်းလောင်းရာပူဇော်သက္ကာမှတပါးထပ်၍ပူဇော်ရမည်။တတိယနေ့၌နွားထီးဆယ်တကောင်၊သိုးထီးနှစ်ကောင်၊အခါမလည်အပြစ်မပါသောသိုးသငယ်ဆယ်လေးကောင်ကို၎င်း သိုးနွားတိုးတငယ်အနေအများအလိုက်ထုံးစံရှိသည့်အတိုင်းဘောဇင်ပူဇော်တကာတွန်းလုံးရာ ပူဇော်တကာကို၎င်းအပြစ်ဖြေရာရစ်ဖို့စိတ်တကောင်ကို၎င်း အစဉ်မြဲပြုသောမိရှုရာရစ်နှင့်ဘောဇင်ပူဇော်တကာတွန်းလုံးရာ ပူဇော်တကာမှတပါထပ်၍ပူဇော်ရမည်စတုထနေ့၌နွားတီဆယ်ကောင်တိုးတီနှကောင် အခါမလဲအပြစ်မပါသောတိုးတငယ်၁၄ကောင်ကို၎င်း သိုးနွားတိုးတငယ်အနှဲများလိုက် ထုံးစံရှိသည့်အတိုင်းဘောဇင်ပူဇော်တကာတွန်းလုံးရာ ပူဇော်တကာကို၎င်းအပြစ်ဖြေရာရစ်ဖို့စိတ်တကောင်ကို၎င်းအစဉ်အမြဲပြုသောမိရှုရာရစ်နှင့်ဘောဇင်ပူဇော်တကာတွန်းလုံးရာ ပူဇော်တကာမှတပါထပ်၍ပူဇော်ရမည်ပြင်စမနေ၌နွားထီး၉ကောင်တိုးထီး၂ကောင် အခါမလဲအပြစ်မပါသော တိုးတငယ်14ကောင်ကို၎င်းတိုးနွားတိုးတငယ်အနှဲများလိုက် ထုံးစံရှိသည့်အတိုင်းဘောဇင်ပူဇော်တကာသွန်းလောင်းရာပူဇော်တကာကို၎င်းအပြစ်ဖြေရာရစ်ဖို့စိတ်တငယ်တကောင်ကို၎င်းအစဉ်အမြဲပြုသောမိရှုရာရစ်နှင့်ဘောဇင်ပူဇော်တကာသွန်းလောင်းရာပူဇော်တကာမှတပါထပ်၍ပူဇော်ရမည်အငယ်29မှ40 ဆဋ္ဌမနေ့၌နွားထီး၈ကောင်တိုးထီး၂ကောင် အခါမလဲအပြစ်မပါသောတိုးတငယ်၁၄ကောင်ကို၎င်းတိုးနွားတိုးတငယ်အနေအများလိုက်ထုံးစံရှိသည့်အတိုင်းဘောဇင်ပူဇော်တကာတွန်းလောင်းရာပူဇော်တကာကို၎င်းအပြစ်ဖြေရာရစ်ဖို့စိတ်တကောင်ကို၎င်းအစဉ်အမြဲပြုသောမိရှုရာရစ်နှင့်ဘောဇင်ပူဇော်တကာ သွန်းလောင်းရာပူဇော်တကာမှတပါထပ်၍ပူဇော်ရမည်တတ္တမနေ့၌နွားထီခုနှစ်ကောင်တိုးထီနှစ်ကောင်အခါမလဲအပြစ်မပါသောတိုးတငယ်14ကောင်ကို၎င်းတိုးနွားတိုးတငယ်အနည်းအများလိုက်ထုံးစံရှိသည့်အတိုင်းဘောဇင်ပူဇော်တကာသွန်းလုံးရာပူဇော်တကာကို၎င်းအပြစ်ဖြေရာရစ်ဖို့စိတ်တကောင်ကို၎င်းအစဉ်အမြဲပြုသောမိရှုရာရစ်နှင့်ဘောဇင်ပူဇော်တကာ သွန်းလောင်းရာပူဇော်တကာမှတပါထပ်၍ပူဇော်ရမည်အထမနေ၌ဓမ္မစည်းဝေးခြင်းကိုပြုရမည်လောကီအလုတ်ကိုမလုပ်ရ ထိုနေ့၌သာရဖျားအဖို့မွေးကြိုင်သော အနက်နှင့် မီးဖြင့်ပြုသော မီးရှို့ရာရစ်ဖို့နွားထီးတကောင်တိုးထီးတကောင် အခါမလဲအပြစ်မပါသောတိုးတငယ်ခုနှစ်ကောင်ကို၎င်းတိုးနွားတိုးတငယ်အနည်းအများအလိုက် ထုံးစံရှိသည့်အတိုင်း ဘောဇဉ်ပူဇော်တကာတွန်းလောင်းရာပူဇော်တကာကို၎င်းအပြစ်ဖြေရာရစ်ဖို့စိတ်တကောင်ကို၎င်းအစဉ်အမြဲပြုသောမိရှုရာရစ်နှင့်ဘောဇဉ်ပူဇော်တကာတွန်းလောင်းရာပူဇော်တကာမှတပါထပ်၍ပူဇော်ရမည်ထိုသို့တစ္ဆာဂတိရှိ၍ပြုသော ပူဇော်တကာအလိုလိုပြုသောပူဇော်တကာမိရှုရာပူဇော်တကာဘောဇဉ်ပူဇော်တကာ သွန်းလောင်းရာပူဇော်သက္ကာမိဿဟာယပူဇော်သက္ကာမှတပါးချိန်းချက်သောပွဲတို့၌ထာဝရဘုရားအားထပ်၍ပူဇော်ရမည်ဟုမိန့်တော်မူ၏။ထိုသို့မောရှေသည်မိမိအားထာဝရဘုရားမှာထားတော်မူသမျှတို့ကိုဣသရေလအမျိုးသားတို့အားဆင့်ဆိုလေ၏။